ဓမ္မလောကိသမုပ္ပန္နောဒုက္ခယသဗ္ဗပါဏိနာဣတိနာသစ္စာဝိသေနာနိရောဂဟောတုသာတဝောဓမ္မောလောကိသမုပ္ပန္နောဒုက္ခယသဗ္ဗပါဏိနာဣတိနာသစ္စာဝိသေနာနိရောဂဟောတုသာတဝောလောကိကာမရူပအရူပဟုဆိုအပ်သောလောကသုံးသဘုံ၃00၌ ဝါလောကသုံးခွင်ပုံတပြေ၌သဗ္ဗပါဏိနာခသေဥသုံလုံးစုံသောလူနာပြမတတ္တဝဝေနိမြာဘူချီတုဤဒုက္ခာယမေချမ်းသာဘူချမ်းသာနိဗ္ဗာန်ချမ်းသာဤဟုသောချမ်းသာဒုက္ခအလို့ငှာ ဓမ္မောမေလိတပုရိဒာနိဗ္ဗာန်ပရိယာမြတ်သင်ပေါ်သေပါသောတရားတော်မြတ်သည်သမုပ္ပန်နောဥတိတောင်သောနေစေဝံကဲ့သို့ဖြစ်သောပေါ်ပေါက်၍လာပါပြီတတိဣတိနာသစ္စာဝေစီနာဤသို့ တရားတော်မြတ်သည်လူနာပြမသတ္တဝဝိနည်းများကိုကြည်တို့ဤချမ်းသာစေချမ်းသာမှန်ကိုရစီခြင်းရောက်စီခြင်းအကျိုးငှာဤတို့တရားတော်များသည့်လူနာပြမသတ္တဝိနည်းများကိုကြည်တို့ဤ ချမ်းသာထူးချမ်းသာမြတ်ဖို့ခံစားစံစားပြီးနေရစေခြင်းအကျိုးငှာဖြစ်တော်ပေါ်ပေါက်လာခြင်းတည်းဟုသောမှန်ကန်သောသစ္စာစကားကြောင့်သာဓဝသင်တရားနာပရိသတ်ပေါင်းသူတော်ကောင်းစွာသာဓဝသင်္ကုဒ္ဒရဓမ္မယုံတွင်သို့ ဥနာတိဒုက္ခဘေးကိုကြောက်ကြ၍တရားအမှန်ကိုနာကြားကြကုန်သောသင်တရားနာပရိသတ်ပေါင်းသူတော်ကောင်းတို့အားနိရောဂကုတွင်ကုပနတာနာတို့၌ကြာရောက်စေကြာရောက်လတ္တဖြစ်ကုန်သောဖြစ်စေဖြစ်လတ္တဖြစ်ကုန်သောတွေ့ကြုံရစေတွေ့ကြုံရလတ္တဖြစ်ကုန်သောကြုံကြရစေကြ ယုံကြရကတဖြစ်ကုန်သောဘေးမျိုးမျိုးရာသွဲသွဲအန္တရာယ်ဟုသမျှကအဝဝရာဖုံဖုံယောဂမျိုးစုံတို့ကင်းကြကျင်းကြလင်းကြကုန်သည် ဩတုမုတ်ကြမသွေဖြစ်ကြပါစီကုန်တည်းတရားတော်မြတ်ပေါ်ထွက်လာခြင်းဒီလူနတ်ပြမတ attva ဝိနည်းများကိုကြည်တို့ဤချမ်းသာစေချမ်းသာမှရရန်အလို့မှာ တရားတော်မြတ်ဒီပေါ်ထွက်လာတယ်အဲ့ဒီတရားတော်မြတ်ဒီဘာဒီလဲဘယ်တရားတော်မြတ်လဲမေလိတာဖူလိတာမလိပါဖူလိပါပေါင်း7ပါနိဗ္ဗာန်တပါပေါင်း9ပါအဲ့ဒီ9ပါးသောတရားဒီလောကုတ္တရာတရား9ပါးခေါ်ဤလောကုတ္တရာတရားဘယ်နှပါးလဲလို့မေးရင်ဘယ်လိုပြကြမလဲ ဘုရားတဲ့သောတာပတ္တိမေသောတာသဂရဂာမိမေအနာဂာမိမေအရတ္တမေမလီပါသောတာပတ္တိဘုသဂရဂာမိဘုအနာဂာမိဘုအရတ္တဘုပူလေးပါမလီပါပူလေးပါပေါင်းရင်ဘယ်နှပါးဖြစ်လာလဲမလေးပါပူလေးပါဤအာယုန်ဒီနိဗ္ဗာန်တပါတဲ့နိဗ္ဗာန်တပါမလေးပါပူလေးပါဤအာယုန်ဒီနိဗ္ဗာန် နိဗ္ဗာန်မြင်တာဒီမဲ့နိဗ္ဗာန်လည်းခံစားတာဒီဖို့မြင်တာမဲ့ခံစားတာဖို့ဟောတာပတိမဲ့ဒီနိဗ္ဗာန်မြင်တာမဲ့ခံစားတာဖို့သက္ကရာကံဤဖို့သက္ကရာဤမဲ့သက္ကရာဤဖို့အဲဒီမဲ့လေးပါဖို့လေးပါမဲ့လေးပါဖို့လေးပါဤအာယုန်ဒီနိဗ္ဗာန်တဲ့လောကုတ္တရာတရား၉ပါးတဲ့လောကုတ္တရာတရား၉ပါးကိုရောက်ကြည့်တတ် ညွန်ပြတတ်သောပရိယတိကတပါတဲ့ပရိယတဲ့ဒီပရိယဆိုတာပရိယဆိုတာမြတ်စွာဘုရားကိုခေါ်၏မြတ်စွာဘုရားဒီပရိယပရိယဆိုတာယခုကမြတ်စွာဘုရားပဲဓမ္မကန္တာပေါင်း7400ဒီဘုရားပေါင်း7400ပဲတဲ့အဲဒီပရိယဆိုတာမြတ်စွာဘုရား၏အဆုံးမတော်အဆုံးမတော်တိုင်းညွန်ပြတဲ့အတိုင်း လိုက်နာကျင့်ကြံကြရင်မဉ္ဇပူညာမဉ္ဇပူညာဤအာရုံကိုရောက်နိုင်တယ်ဘလူညွန်ပြတဲ့အတိုင်းလည်းပရိယညွန်ပြတဲ့အတိုင်းပရိယဆိုတာဘယ်ပုဂ္ဂိုလ်ဟောတာလဲမြတ်စွာဘုရားပွင့်တော်ပေါ်ပေါက်လာတဲ့ကမ္မမြတ်စွာဘုရားသိရှိတော်မူတဲ့တရားမှန်ဒီကိုတ attva ပေါင်းတို့အားနာကြား၏သိနာလည်အောင်ပြည့်စုံကျုပ်အထုတ်နိုင်ကြစေခြင်းဟာ တရားတော်ကိုမြတ်စွာဘုရားဒီဟောရဲဟောတဲ့အတိုင်းလူနာပြမတ attva ပေါင်းတို့လိုက်နာကျင့်ကြံပွားရင်လိုက်နာကျင့်ကြံကြရင်ယုတ်တရားနံတရားဆိုတဲ့အတိယုတ်တရားနံတရားကိုမြင်တတ်တဲ့ဉာဏ်တရားလည်းပဲသူဉာဏ်ထဲမှာရောက်လာမယ်ပေါ်လာမယ်ဉာဏ်အတိရောက်လာမယ်ဉာဏ်ဒီရောက်တဲ့အတွက်ကြောင့်နာယုတ်ရဲ့အကြောင်းတရားတွေနာယုတ်ရဲ့မမျက်စင်ရတာတွေနာယုတ်ရဲ့အဖြစ်ပြက်တွေနာယုတ်ရဲ့အပြစ်တွေ ညာစစ်စစ်မြင်ပြီးတော့နာယုမလွတ်တဲ့နာယုဒုက္ခမလွတ်တဲ့နိဗ္ဗာန်ကိုရောက်သွားတာနိဗ္ဗာန်ကိုတိုက်ရိုက်မြင်တာဒီမညာအမြင်ခံရတာဒီနိဗ္ဗာန်မြင်နေတာမညာခံစားတာပူညာနိဗ္ဗာန်အာယုန်နဲ့ခံစားတာပူညာခေါ်တယ်အဲဒီလူနာသမတ္တဝါပေါင်းတို့ရဲ့ခံစားရအောင် နိဗ္ဗာန်ကိုမြင်နိုင်အောင်တဲ့နိဗ္ဗာန်ချမ်းသာကိုရအောင်မဉာဏ်ဖြင့်မြင်အောင်ပူဉာဏ်ဖြင့်ခံစားရတဲ့အခါမျိုးမှာကိလေသာလည်းကင်းတယ်ခန္ဓာလည်းကင်းတယ်ကိလေသာဆိုတာလည်းပူပန်မှုဆိုတာလည်းလုံးဝကင်းတယ်ပူပန်စရာဆိုတဲ့ဒုက္ခဆိုတာလည်းလုံးဝချုပ်ငြိမ်းနေပြီအဲ့ဒီကနိဗ္ဗာန်အာယုန်၌မညာရောက်ပြီးပူညာကခံစားနေပြီ အဲဒီကနိဗ္ဗာန်အာယုတစ်ခုမှသာမဉ္ဇဉ်ပူညာနဲ့ခံစားနေတယ်အလောကုတ္တရာမဉ္ဇဉ်လောကုတ္တရာတရားကိုရနေတဲ့ပုဂ္ဂိုလ်ခေါ်တယ်အဲဒီကိုရအောင်ညွန်ပြတတ်တဲ့ပရိယညွန်ပြတတ်တဲ့ပရိယအဲဒီပရိယလာတဲ့အတိုင်းကျင့်လာသည်ပฏิပတ်ညွန်ပြတာသည်ပရိယညွန်ပြတဲ့အတိုင်းကျင့်လာသည်ပฏิပတ်ပฏิပတ်ဆိုတာအကျင့် ပရိယဆိုတာကညွန်ပြပြီးတာညွန်ပြတဲ့အတိုင်းကျင့်တာကပฏิပါပฏิပတ်တရားကြီးကိုကျင့်တော့ဤလီတာဘေးကလည်းလောဘီခန္ဓာဘေးကလည်းလောဘီဆိုရင်ပฏิဝိဒရောက်ပါတယ်တဲ့ပฏิဝိဒရောက်တယ်ဆိုတာပฏิပတ်ဆိုတဲ့အကျင့်မကျင့်ဘဲနဲ့ပฏิဝိဒဆိုတဲ့နိဗ္ဗာန်ကိုမဉဏ်ဖြင့်ရောက်နိုင်ပါမလား အဲဒီပฏิပတ်ဆိုတဲ့အကျင့်ဆိုတာလေပရိယဆိုတဲ့ညွန်ပြတဲ့အတိုင်းမြတ်စွာဘုရားဟောကြားတဲ့ပရိယညွန်ကြားတဲ့အတိုင်းညွန်ကြားတဲ့အတိုင်းညွန်ကြားတဲ့အတိုင်းပฏิပတ်ဆိုတာအဲဒီလိုမှန်မှန်ကျင့်မှညွန်ပြတဲ့အတိုင်းကျင့်မှညွန်ပြတာကပရိယကျင့်တာကပฏิပတ်ပฏิပတ်ကျင့်မှသာလေပฏิဝေရဆိုတဲ့နိဗ္ဗာန်ကိုမြတ်စွာဘုရားရောက်သွားနိုင်တဲ့ဒါကြောင့်ညွန်ပြတယ်ဆိုတာလည်းပဲအမျိုးမျိုး ညွန်ပြတာအမျိုးမျိုးမြတ်စွာဘုရားသည်လူနာပြမတ္တဝဝိနည်းများကိုကြည်တို့အားတရားဟောနည်းသည်ဒေသနာနည်းကတမျိုးသဘာဝနည်းကတမျိုးပฏิပတ်တကမနည်းကတမျိုးတရားဟောနည်းဘယ်နှနည်းထွက်လာသလဲတတ္တဝါပေါင်းတို့ကိုဟောပြောပြတာဆုံးမတဲ့နည်းသည်ဒေသနာနည်း သဘာဝနီပฏิပတေကမနီနီသုံးမျိုးနဲ့မဟောပြီဘူးလားဒေသနာနီဆိုတာဒေသနာနီဆိုတာအရာဌာနအခါကာလအားလက်ယူသွန်ဆိုရင်သွန်အလူပန်ဆိုရင်ပန်လူရေလူရင်ရေလူသင်္ကန်းလူရင်သင်္ကန်းရဲ့အကျိုးဖြစ်ဖို့အရေးအတွက်ကဏ္ဍပင်ရှားအပြင်၎င်း ဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမေဃသစ္စာတွေနဲ့သစ္စာ၄ပါးကိုဒုက္ခသစ္စာပြီးရင်သမုဒယသစ္စာသမုဒယသစ္စာပြီးနိရောဓသစ္စာနိရောဓသစ္စာပြီးရင်မေဃသစ္စာအရေးအတွက်ကနန်းသင်္ချာအာဖြင့်အရာဒါနအခါကာလအလျောစွာဟောပြောပြသသုံးပါးရည်သည်ဤတနာနီ ဒုက္ခသစ္စာပြီးမှသမုဒိယသစ္စာသမုဒိယသစ္စာပြီးမှនិရောဓသစ္စာនិရောဓသစ္စာပြီးမှမေဃသစ္စာဆိုတာဒုက္ခသစ္စာဆိုတာရှင်းရတဲ့တရားမဟုတ်သမုဒိယသစ္စာသမုဒိယဆိုတာလည်းရှင်းရတဲ့တရားမဟုတ်ဒုက္ခသစ္စာပြီးမှသမုဒိယသစ္စာသမုဒိယသစ္စာပြီးမှនិရောဓသစ္စာនិရောဓသစ္စာပြီးမှမေဃသစ္စာနိဗ္ဗာန်ရပြီးမှနိဗ္ဗာန်နိဗ္ဗာန်နိဗ္ဗာန်ရပြီးမှရှင်းရမှာမရှိတော့ဘူး ကျင့်မှနိဗ္ဗာန်ရတယ်နိရောဓသစ္စာပြီးမှမေဃသစ္စာကျင့်နိဗ္ဗာန်ရပြီးမှမေဃသစ္စာကျင့်လို့ဒီလိုဟောတာမဟုတ်ဘူးအရေးအတွက်အချင်းဒေသနာအချင်းဒုက္ခသမုဒယနိရောဓမေဃလို့အရှိလိုဒေသနာအစဉ်အချင်းဟောထားတာဒီကျင့်မရဘူးကျင့်လို့မရတဲ့ဒီအရေးအတွက်ကနပညာအချင်းအစဉ်အတိုင်း တတ္တဝါပေါင်းတို့အရာဌာနအခါကလလိုက်၍လွယ်ကူရာသို့လိုက်၍၎င်းများရာသို့လိုက်၍၎င်းရည်တွက်ပြီးတော့ဟောပြောပြလာတဲ့ဤသည်ဒေသနာနီတဲ့အဲ့ဒီဒေသနာနီအတိုင်းကျင့်ရင်ယထာဘုဒ္ဓညာသမ္မာသရဏညာမဆိုတဲ့အညာအမြင်မျိုး မရောက်နိုင်ဘူးတဲ့ဒေသနာနီအတိုင်းကျင့်လို့လည်းမရဘူးတဲ့။ဟောနီပြောနီအတိုင်းကျင့်လို့မရဘူး သဘာဝနိဆိုတာပရမတ္ထသဘောတရားတို့ရဲ့ပြစ်ပုံပြစ်ပုံအလုံးစုံကိုပဋ္ဌာန်းဒေသနာလာတဲ့အတိုင်းဝိဓမ္မာဒေသနာလာတဲ့အတိုင်းငါသူစဘာယောက်ျားမိန်းမမဟုတ်ယုတ်ဆိုတာနာဆိုတာရူပကန္နာဝေနကန္နာသိညကန္နာသင်္ခါရကန္နာဝိညာဏကန္နာဆိုတဲ့ကန္နာ၅ပါးယုံနာတရားတို့ဆိုတာအလွန်တရားမှအဖြစ်ပြစ်ပြီးမပြတ်မလားဖြစ်နေတာပဲဒီထဲမှာပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးသူသဘောတိုင်းသူဖြစ်နေတာပဲလို့အဲ့ဒီပြစ်ပုံပြစ်ပုံအလုံးစုံတွေကို ဤကပကုံပိဓမာဒေသနာလာတဲ့အတိုင်းဟောပြောပြလာသွားတဲ့ဤသည်သဘာဝဤတဲ့ဥပတိပင်တို့ပြမယမနာဖြစ်ဖြစ်ဤပုင္ကုဟောပြောပြလာသွားတဲ့ဤသည်သဘာဝဤကိုဤသဘာဝဤတိုင်းဟာအာထုလို့ရနိုင်ပါမလားမရနိုင်ဘူးဒေသနာဤတိုင်းလည်းအာထုလို့မဖြစ်နိုင်ဘူးသဘာဝဤတိုင်းလည်းအာထုလို့မဖြစ်နိုင်ဘူး ဖြစ်စဉ်ကိုပြောသွားတဲ့နည်းစီအာထုလို့မရနိုင်တဲ့နည်းသဘောတရားတို့ရဲ့ဖြစ်စဉ်တွေကိုဖြစ်စဉ်တွေကိုဟောပြောပြတာဆုံးမသွားတဲ့နည်းဒီသဘာဝနည်းအာထုလို့မရနိုင်ဘူးလေအဲဒီဒေသနာနည်းသဘာဝနည်းအတိုင်းကျင့်ကြံကြိုးကိုအာထုသွားရင်လမ်းမသို့မရောက်ပဲလမ်းမပဲသို့သာလျင် ရိုင်လဲပါသွားမည်ဒါကြောင့်ဒေသနာဤတဘာဝဤနှစ်ပါးကိုဖယ်ထား၍ပฏิပတ်တေကမဆိုတဲ့အာသုจิตတံဝဏီဒီပฏิပတ်တေကမနီအာသုจิตတံဝဏီဒီပฏิပတ်တေကမနီအာထုကျင့်ကြံပုံဘယ်မှာအာထုရမလဲတရားအာထုရင်တရားကြာရင်ဘယ်မှာတွေ့မလဲဝူမာတရားကြာရင်ဘယ်မှာတွေ့မလဲဝူ ကိုမာတွေ့မယ်ကိုမာတွေ့မယ်ကိုမာဆိုတာတခုတွေ့မယ်ဆိုတာတခုနှစ်ခုကိုတွေ့တာမဟုတ်ဘူးကိုမာတွေ့မယ်ကိုမာတွေ့မယ်ဘယ်မှာဆရာရမလဲကိုမာတရားဘယ်မှာလဲကိုမာတရားကိုမာကိုမဟုတ်တရားဒီကိုမဟုတ်တရားဆရာဘယ်မှာတွေ့မယ်ကိုမာ ကိုတကူကိုမှဖြစ်နေတဲ့တရားတကူဘယ်နှခုကွဲတာလဲကိုဆိုတာအကောင်ကိုဆိုတာအကောင်လားအကောင်မဟုတ်ဘူးလားမေးရင်အကောင်အကောင်ဆိုတာအလျားဘလောက်လဲတလံအနံဘလောက်လဲတထွာအလျားတလံအနံတထွာရှိတဲ့အကောင်ဒီကိုကောင်လို့မပြောနိုင်ဘူးလားကိုကောင်တတ္တဝါကောင်တတ္တဝါကောင်လို့မပြောနိုင်ဘူးလား တတ္တဝါတတ္တဝါကောင်းတယ်ကိုယ်ကောင်းကိုယ်ကောင်းတတ္တဝါကောင်းငါကောင်းလူကောင်းတွေးကောင်းကြက်ကောင်းအဲ့ဒီအကောင်မှန်သမျှပညာကောင်းလားပရမတ်ကောင်းလားပညာကောင်းခေါ်ဤပရမတ်တဲ့မှာအကောင်ရှိသလားမရှိဘူးလားပရမတ်မှာအကောင်မရှိဘူးအကောင်မဟုတ်တာပရမတ်အကောင်ကပညာအကောင်ကိုတွေ့နေမြင်နေရင်ပညာမြင်တယ်သံဃာတရနဲ့အဆိုင်ခဲနဲ့ အလုံးကဲနဲ့တွေ့နေတာဒီပညာတွေ့တဲ့ကိုယ်ဤသဘောသက်သက်ကိုမြင်မှလာရင်ပရမမြင်တဲ့ကိုယ်ဤပရမသဘောပဲအကောင်ဖက်အကောင်အလုံးကဲတန်တန်တသက်လုံးဝမရှိဘူးအကောင်ဆိုတာပညာလျာတလာနာရောအကောင်ဆိုတာပညာပညာကောင်ဆိုတာအပုတ်ကောင်လားမပုတ်တဲ့အကောင်လားလို့မေးရင်ဘယ်လိုပြင်မလဲအပုတ်ကောင် ကိုပြန်ကြည့်တာပုတ်တဲ့ကောင်ကမပုတ်တဲ့ကောင်ကတော့စိတ်နဲ့ကိုယ်ထဲမှာလဲပြီးတော့ကြည့်ရဲ့အပုတ်ကြီးအပုတ်ကြီးပဲမသိခြင်းကြီးခြင်းကနတ်လည်းကျွေးကြည့်ဆိုတဲ့အပုပ်ဆိုရီအမြဲတမ်းယူစည်းထွက်ကြနေတဲ့အကောင်အပုပ်ကြီးခူအောင်နေတဲ့အကောင်ဘိုးမျိုးပေါင်း80 ဥရီလောက်ဒီသံဒီအမြဲတမ်းသွာလာလိပတ်ထူကြိုက်စားခံရတဲ့အကောင်တဲ့ဒါတောင်မှဒီကုကိုသိချလက်ချနေပြီးတဲ့ကိုယ်ထဲမှာပြူပုံထနေတယ်ကိုယ်ကြိုက်တာတို့လောက်ကြိုက်တာတို့ပန်းထူတာတို့အမျိုးမျိုးနိုင်တဲ့နေတယ်ပဖန်ကြီးထဲမှာနေတဲ့ပူပဖန်ကြီးကြည့်လိုက်တော့တဲလှတယ် အပြင်ကကြည့်လိုက်တော့လေဝင်းဝင်းဝါဝါသားချင်းသဖွယ်တေလာလည်းခွဲခွဲပြီးကြည့်လိုက်တော့အဲမှာဥရီလောက်တည်ကြီးပဲသဖန်းဒီတိုင်းမှာနေတဲ့ပူရီဒီအကောင်ထဲမှာလည်းပူရီလောက်တည်သံပြီးအမြဲတမ်းအမြဲတမ်းရှိနေ၏ပူအမျိုးပေါင်း80တဲ့တစ်မျိုးတစ်မျိုးဟာအကောင်ပေါင်းဘယ်လောက်နေမပြောနိုင်ဘူးဘုရားဟောတဲ့ကျမ်းဂန်ဒီမှာတော့ပါတယ် ပဲပူပဲပူပဲပူဘယ်နာဘယ်လိုသွားနေတာပဲပူဆိုတာကိုတခါလေပေါ်ထတာကုံလုံးဘာမှမကြံဘူးအဲဒီပိုးရီလောက်ဒီမစင်စင်ကြီးဒီဘုံမှာပိုးရီလောက်ဒီနှတ်တလိုက်ကျွေးပြီးနှတ်ဒီတလိုက်ပြီးရလဲဒီကူတွေကပဲဒီတညာမကောင်းဖြစ်လာရင်တော့ကျွေးလိုက်ရတဲ့တလိုက်နှတ်ဒီကလည်းတခါလဲလာလိုက်တာသိစင်ကတစ်မျိုးဝါဝါလေးကတစ်မျိုး ပြူပြူကတမျိုးချစ်ချွတ်ချွတ်ကတမျိုးဒီကကကြီးနေကတမျိုးလာတာဒီကူတွေကသလိုက်ကြီးလဲဒီကူပဲအဲဒီလိုပုဂ္ဂိုလ်တွေခေါ်အောင်နေတဲ့ကိုယ်စီအပုဂ္ဂိုလ်ခေါ်ဤအကောင်ကူအပုဂ္ဂိုလ်မသိခြင်းကြီးခြင်းငယ်နှတ်လိုက်ချွေးပြေဆိုတဲ့အပုဂ္ဂိုလ်ဒီအမြဲတမ်းခိုအောင်နေတဲ့အကူအပုဂ္ဂိုလ် မပုတ်တဲ့အကိုမဟုတ်ဘူးပုတ်ပုတ်နေတဲ့ကိုတဲ့မတင်တဲ့အကောင်ကိုတဲ့တင့်တဲ့အကောင်မတင်နဲ့မတင်တဲ့အကောင်မတင်တဲ့အကောင်ရွှန်ရှားပဲကောင်းတဲ့အကောင်သစ္စာဝေကောင်းတဲ့အကောင်မတတိတရားကောင်းတဲ့အကောင် မတတိတရားကောင်းတဲ့အကောင်ယွန်ရှားဝယ်ကောင်းတဲ့အကောင်ပုတ်ကောင်မတဲ့တဲ့အကောင်ဆိုတာဒီကောင်ဟုခေါ်တယ်အဲ့ဒီအကောင်မှာဖြစ်နေတဲ့စိတ်သိပြရအာယုအာယုကိုရောက်နေတဲ့စိတ်သိနဲ့အာယုအာယုနဲ့စိတ်တို့ဒီဒီကောင်မှမပြတ်ပြစ်မနေပြီဘူးလားဖြစ်နေတယ်ယခုထိုင်နေမဲ့စိတ်ကထိုင်လားမထိုင်ဘူးလား မထိုင်ဘူးတဲ့စိတ်မထိုင်ဘူးစိတ်အလုံးလုံးနေစိတ်ဒီပါကိုလုံးလုံးနေတဲ့အာယုံမျိုးမျိုးကိုရောက်ပြီးတော့သိတတ်တဲ့ကိစ္စဒီစိတ်ကိစ္စပဲအာယုံကိုသိတဲ့ကိစ္စဟိုအာယုံပေါ်ဟိုအာယုံရောက်အာယုံပေါ်ပူမှုပေါ်ပူရာရောက်အေးမှုပေါ်အေးရာရောက်အေးရာဒီနာမှုပေါ်နာရာရောက်ကျင်မှုပေါ်ကျင်ရာရောက်အတန်ကြာကြာနာရောက် အာယုံမှန်သမျှရောက်တတ်တဲ့သဘောပေါ်သမျှအာယုံတိုင်းကောင်းတဲ့အာယုံဖြစ်ဖြစ်မကောင်းတဲ့အာယုံဖြစ်ဖြစ်ရောက်ရောက်နေတဲ့သဘောဒီစိတ်ပဲဒါအငြိမ့်မပြီးသူ့လူသူ့ကိစ္စဘယ်မှာလှုပ်လှုပ်နေတဲ့အာယုံမှန်သမျှရောက်ရောက်ပြီးတော့ကျက်စားနေတယ်သိနေတယ်သိသိသိနေတယ်သိစရာကအာယုံအာယုံဆိုတာကရုပ်ပဲရောက်ရောက်နေတာကနာမ်ပဲစိတ်ပဲ သိသိနေတာကစိတ်ပဲတဲ့ဒီစိတ်ကသူ့သဘောအတိုင်းအတ္တနောသဘာဝံဒါဝေတိတိဓာတုအတ္တနောမိမိသဘာဝံသဘောကိုဒါဝေတိတောင်းတိုင်းဣတိသသမတို့ကြောင့်ဓာတုဓာတိသူ့သဘောသူဆောင်ပြီးဖြစ်နေတယ်သိစရာမှန်သမျှဒီကိုသိသိနေတာဒီတည်းရဲ့အလုံးလုံးနေတာပဲအာယုံကလည်းသူ့သဘောတိုင်ဖြစ်လာတယ်ဟုတ်ကပြဟုတ်ကပြတကူမပြတကူပြတကူမပြတကူပြတနည်းမပေါ်တနည်းပေါ်ပေါ်သမျှသိကသိ ယုတ်ကလည်းယုတ်ကယုတ်ရဲ့သဘောကိုဆောင်ပြီးဖြစ်နေတဲ့စိတ်ကလည်းစိတ်ရဲ့သဘောကိုဆောင်ပြီးတော့သိနေတဲ့သူ့သဘောအတိုင်းသူဖြစ်နေကြတယ်သူ့သဘောအတိုင်းသူဖြစ်နေတော့သူ့သဘောအတိုင်းထဲမှာငါပါပြီသလားသူ့သဘောထဲမှာငါတခုမှမပါသဘောသက်သက်ဖြစ်နေတဲ့အဲဒီသဘောသက်သက်ဖြစ်နေတာကိုဝါအာယုန်နဲ့စိတ်တို့ရဲ့မပြတ်ဖြစ်နေတာကိုမမြင်ကြရင်အဝိဇ္ဇာဖုံးထားတယ်မဆိုနိုင်ဘူးလား ဒါရင်အဝိဇ္ဇာဖုံးထားတယ်မဆိုနိုင်ဘူးလားနာယုတ်မမြင်ပုထုဇဉ်တဲ့နာယုတ်မမြင်တဲ့ပုဂ္ဂိုလ်ကဘာခေါ်လဲပုထုဇဉ်ပုထုဇဉ်ဆိုပဲမဲ့အန္တကန်းတဲ့ပုထုဇဉ်လားမကန်းတဲ့ပုထုဇဉ်လားမေးရင်ကန်းတဲ့ပုထုဇဉ်ဘာကန်းလဲလို့မေးရင်ညာကန်းတယ်လို့မပြောနိုင်ဘူးလားညာကန်းနေတယ်ညာကန်းတဲ့အတွက်ကြောင့် အာယုံဆိုတဲ့ရုပ်ကိုလည်းပုဂ္ဂိုလ်သတ္တဝါထင်တယ်ရောက်ပြီးတော့သိနေတဲ့စိတ်ကိုလည်းငါသိတယ်ထင်တယ်အကုန်လုံးအာယုံမှသမျှငါကသိတယ်ငါစိတ်ကသိတယ်ငါစိတ်ကသိတယ်ငါကသိတယ်လို့ထင်နေစိတ်ကိုငါတော့ယူမနေပြီဘူးလားသိတာစိတ်ကသိသလားငါကသိသလား သိက္ခာတည်နေတာကိုငါလို့ထင်နေယူနေတဲ့အယူသည်ပရမတ္ထသစ္စာအပြင်မမှားဘူးလားသမုဒိသစ္စာမှာမှားဤပရမတ္ထသစ္စာမှာအာယုမှန်သမျှတည်နေတာသိက္ခာသာတည်တယ်စိတ်ကိုမြင်ခဲ့တော့ငါထင်ပြောင်းမသွားဘူးလားစိတ်ကိုမမြင်တဲ့အတွက်ကြောင့်ငါထင်နေကြဤစိတ်ကိုမြင်ရင်ငါထင်ပါအောင်မလား စိတ်ကိုမြင်ရင်ငါမတင်တော့ဘူးစိတ်ကိုမမြင်တဲ့အတွက်ကြောင့်ငါတင်နေကြ၏သိကြရောက်တဲ့အာယုံကိုမမြင်တဲ့အတွက်ကြောင့်ပုဂ္ဂိုလ်တ attva တင်နေကြ၏အဲ့ဒီအထင်မှားတွေရှိနေတဲ့ငါကာလပတ်လုံးသူပုဂ္ဂိုလ်ဒီမဲ့ဖို့နိဗ္ဗာန်နဲ့နီးကလားဝေးကလားဝေးတယ်တဲ့ဒါကြောင့်အဲ့ဒီစိတ်ကိုလည်းမြင်အောင်သိကြရောက်တဲ့အာယုံကိုလည်းမြင်အောင် အရေးကြီးတယ်မြင်တဲ့ညာကြအောင်အတုကိုအရေးကြီး၏စိတ်ကိုမြင်မှနာမြင်လဲစိတ်ကြရောက်တဲ့အာယုမြင်မှယုမြင်တဲ့နှစ်ပါးစုမြင်မှနာယုမြင်တဲ့အဲဒီနာယုတရားသည်ဘယ်မှာဖြစ်နေသလဲလို့ဖြစ်တဲ့နေရာမသိဘဲနဲ့မြင်နိုင်ပါမလားဖြစ်တဲ့နေရာနဲ့နေရာနဲ့ဖြစ်နေတဲ့အရာဖြစ်နေတာမဟုတ်ဘူးတဲ့ ဒကာကြီးတွေဒကမကြီးတွေကအိမ်မရှိပဲနေတဲ့လူဟာဒီထဲမှာပါလားမပါဘူးလားမပါဘူးအိမ်မရှိပဲနေတဲ့လူမပါဘူးဘုရားဘုရားထဲမှာနေတဲ့လူဟာအိမ်မရှိပဲနေတဲ့လူဒါပေမဲ့ခုမနေရတော့ကိုယ်နေရာကိုပြန်ကြပြီတဲ့ဒါပေမဲ့သူ့အိမ်နဲ့သူ့နေရာနဲ့သူရသွားကြတယ်ကွ သိဆိုတာလေသိစိတ်သိရဲ့သိအကြရောက်တဲ့အာယုံဆိုတာအနာယုတ်တရားဆိုတာလေသူ့နေရာနဲ့သူဖြစ်တယ်သူ့နေရာနဲ့သူဖြစ်တယ်ဆိုတာမြင်တုံးကြားတုံးနာတုံးစားတုံးကြည့်တုံးသိတုံးဆိုတဲ့ဓဝါရ6ပါးဓဝါရ6ပါးအာယုံ6ပါးဝိညာဉ်6ပါးဓဝါရ6ပါးဆိုတာသေကုဓဝါရသောတာဓဝါရကဏ္ဍဓဝါရဇိဝဓဝါရကဏ္ဍဓဝါရဇိဝကာယဓဝါရမနောဓဝါရ အဲဒီဒွါရကြောက်ပါနဲ့ထင်လာတဲ့အာယုအစဉ်မျိုးစုမျက်စိမှာထင်လာတဲ့အစဉ်မျိုးစုနားမှာထင်လာတဲ့အသံမျိုးစုနှာခေါင်းမှာထင်လာတဲ့အနားမျိုးစုလျာမှာထင်လာတဲ့အရသာမျိုးစုကိုယ်မှာတွေ့လာတဲ့အတွေ့မျိုးစုမနောမှာသင်လာတဲ့သဘောမျိုးစုံအဲဒီအာယုံ၆ပါးအာယုံ၆ပါးကိုသူသုံတိုင်းသုံတိုင်းသိသိနေတဲ့ ဝิญဉ်အစင်းကိုမြင်တဲ့ဝิญဉ်အတန်ကိုကြားတဲ့ဝิญဉ်အနံ့ကိုနံတဲ့ဝิญဉ်အရသာကိုစားတဲ့ဝิญဉ်အတွေ့ကိုသိတဲ့ဝิญဉ်သဘောကိုသိတဲ့ဝิญဉ်ဝิญဉ်၆ပါးဓာရ၆ပါးအာယုံ၆ပါးကယုတ်တရားဝิญဉ်၆ပါးကနံတရားဘာသာ၆ပါးလည်းနန္တရားဝိညာဉ်၆ပါးကလည်းနန္တရားမျက်စိနဲ့တွေ့ခြင်းအစင်းနဲ့မျက်စိနဲ့အစင်းနဲ့တွေ့ခြင်း အသံနဲ့နားနဲ့တွေ့ခြင်းနှာခေါင်းနဲ့အနံနဲ့တွေ့ခြင်းအရသာနဲ့လျာနဲ့တွေ့ခြင်းကိုယ်နဲ့အတွေ့နဲ့တွေ့ခြင်းမနှောနဲ့သဘောနဲ့တွေ့ခြင်းဒါဖတ်တာချက်ပေါ့ဉာဏ်ကြီးကတွေ့ခံစားနာကတွေ့ခံစားနှာခေါင်းကတွေ့ခံစားလျာကတွေ့ခံစားကိုယ်ကတွေ့ခံစားသဘောနဲ့တွေ့ခံစားခံစားမှုဝေဒနာချက်ပေါ့အဲဒီ द्वार ချက်ပါဝิญဉ်ချက်ပါ ဝါဒ၆ပါးဝိညာဉ်၆ပါးဩဒါန၆ပါးအာယုံ၆ပါးဝိညာဉ်၆ပါးဖတ်တာ၆ပါးဝေနာ၆ပါးဆိုတဲ့တရားတို့သည်မြင်တဲ့အခိုက်မှာ၅မျိုးပြည့်မနေဘူးလားမျက်စိတကု द्वार အစင်ယူပါယုမျက်စိတကုဝိညာဉ်တွေမူဖတ်တာသကုတံပါဒခံစားမှုသကုတံပါဒဝေဒနာအဲဒီတရား၅မျိုးသည်မြင်တဲ့ခိုက်ပဲမှာဖြစ်တဲ့ မျက်စိမှာကြားတဲ့ခိုက်ဘယ်မှာဖြစ်တဲ့နာမှာနာတဲ့ခိုက်ဘယ်မှာဖြစ်တဲ့ရှိတဲ့သားတဲ့ခိုက်ဘယ်မှာဖြစ်တဲ့တရားမှာရှိတဲ့ခိုက်ဘယ်မှာဖြစ်တဲ့ဥမှာရှိတဲ့ခိုက်ဘယ်မှာဖြစ်တဲ့မနောမှာအဲ့ဒီ၅ပါး၅ပါး၅ပါးဆိုတာမျက်စိကြည့်မှုစဉ်တမှုမြင်မှုတွေ့မှုခံစားမှုဆိုတဲ့အကျိုးတရား၅ပါးသည်မြင်တော့မျက်စိမှဖြစ်မနေဘူးလား အကျိုးငါးခုယုံနာအစုသည်မြင်တဲ့ခိုက်ပဲမှာဖြစ်တယ်အကျိုးငါးခုယုံနာစုသည်ကြားတဲ့ခိုက်ပဲမှာဖြစ်တယ်နာမအကျိုးငါးခုယုံနာအစုတဲ့မှာပုဂ္ဂိုလ်သတ္တဝါပါသေးလားသဘောငါးခုအကျိုးငါးခုသဘောတရားအစုသဘောတရားအစုနာယုတ်နှစ်ခုသည် နန္ဒကိုက်ဘယ်မှာဖြစ်တယ်သာသကိုက်ကဘယ်မှာဖြစ်တယ်ရှိတဲ့ကိုက်ဘယ်မှာဖြစ်တယ်သိတဲ့ကိုက်ဘယ်မှာဖြစ်တယ်သိတဲ့ကိုက်ဆိုတာသွားတဲ့ကိုက်ရတဲ့ကိုက်ဆိုင်တဲ့ကိုက်အိတ်တဲ့ကိုက်ကွေးတဲ့ကိုက်စမ်းတဲ့ကိုက်ဒါသိတဲ့ကိုက်ကြီးပဲအာယုန်နဲ့စိတ်တို့ရဲ့မပြတ်ဖြစ်နေကြပြီတို့ရဲ့ဖတ်တာလည်းပါတယ်ဝေနာလည်းပါတယ်ငါးခုစလုံးပါနေတယ်အဲ့ဒီသဘောငါးခု နာယုအစုသည်မြင်တိုင်းကြားတိုင်းနားတိုင်းသားတိုင်းမှာ အခိုက်အတန့်တိုင်းဖြစ်နေတဲ့ဖြစ်တယ်ဆိုတာဖြစ်ပြီးတာမဟုတ်ဖြစ်တယ်ဆိုတာမဖြစ်ရသေးတာမဟုတ်ဖြစ်နေတော့အဲဒီဖြစ်နေတော့သဘောတရားကိုဖြစ်နေတဲ့သဘောအကျိုး၅ခုသဘောအကျိုး၅ခုသဘောတရားဆိုတဲ့နာယုနှစ်ခုဒီသဘော၅ခု နာယောအစုသည်မြင်တုံးကြတုံနံတုံးစားတုံပစုပန်ခိုက်တံမှာမပြတ်ဖြစ်နေတာကိုဖြစ်တဲ့အတိုင်းမမှန်လေးအထုတ်ရင်မမှန်လေးမှတ်ကြရင်ဖြစ်တာနဲ့မှတ်တာနဲ့ဖြစ်တာနဲ့မှတ်တာနဲ့ဟိုကဖြစ်လိုက်ဒီကဖြစ်တာကိုဖြစ်တဲ့အတိုင်းမှတ်နေလိုက်ဖြစ်ပြီးတာလည်းမမှမဖြစ်သေးတာလည်းမမှဖြစ်နေတာကိုဖြစ်တဲ့အတိုင်းမှမှမမှအထုတ်ရမလားလဲအောင်ကြွယ်အောင်အထုတ်ရမလား မာမာတဲ့မာမာဆိုတာအလိုက်သင်အလိုက်သင်ဆိုတာသူ့သဘောကိုသူ့သဘောအတိုင်းจิตတာကိုပြစ်တဲ့အတိုင်းจิตတာပြစ်တဲ့အတိုင်းကိုယ်လိုနဲ့မလုပ်ရဘူးသူ့လိုတိုင်းဝိပဿနာလို့ဆိုတာကိုယ်လိုနဲ့မလုပ်ရဘူးသူ့အလိုအတိုင်းသာလုပ်ရ၏ကိုယ်လိုနဲ့လုပ်တာသမထအလိုကိုယ်သဘောနဲ့လုပ်တာကိုယ်လိုသူ့ကိုယ်လိုအတိုင်းသင်လာမြင်လာအောင် လုပ်တာ ကိုယ်လိုတိုင်းမပုတ်ပဲနဲ့ပုတ်လာအောင်မပွားပဲနဲ့ပွားလာအောင်မညူပဲနဲ့ညူလာအောင်ပြည်တစုစုမယူစည်းပဲနဲ့ယူစည်းလာအောင်စိတ်ကကြံဆောင်ပြီးလုပ်တာကိုယ်လိုနဲ့လို့ပိုးတွေလောက်တည်မဲ့ကိုမမြင်ရပဲနဲ့စိတ်ထဲမှာမြင်လာအောင်အယုစုကြီးသည်အယုစုမမြင်ရပဲနဲ့စိတ်ထဲမှာအယုစုကြီးသည် ယုပရဲမပြူကွဲပဲနဲ့ပြူကွဲတဲ့သဘောဒီစိတ်ထဲမှာထင်လာအောင်ကြံဆောင်ပြီးလုပ်တဲ့အလုပ်ဒီကိုယ်လိုနဲ့လုပ်တဲ့အလုပ်တော့မပြောနိုင်ဘူးလားငါသဘောနဲ့လုပ်တဲ့အလုပ်ဖြစ်သောတကြောင်သမထအကျင့်လို့မပြောနိုင်ဘူးလားသမထအကျင့်ဆိုတာကိုယ်ဟာစိတ်ကကြံဆောင်ပြီးတော့ကျင့်တဲ့အကျင့်ကြံဆောင်ပြီးကျင့်တဲ့အကျင့်ဒီသမထအကျင့်မိမိအလိုတိုင်းထင်လာအောင်အယိုးဆိုရင်အယိုးထင်လာအောင် စိတ်ကကြံဆောင်ပြီးကျင့်တဲ့အကျင့်ကိုသမထအကျင့်တဲ့သမထအကျင့်ဆိုတာမြဲအောင်ကျင့်တဲ့အကျင့်စိတ်ကိုမြဲအောင်ကျင့်တဲ့အကျင့်စိတ်ဆိုတာမြဲတဲ့တရားလားမမြဲတဲ့တရားလားမမြဲတဲ့တရားကိုကဘယ်မှာထားဘယ်မှာထားထားလို့ရတဲ့တရားလားထားမရတဲ့တရားလား ကိုမှမပိုင်ပဲထားလို့ပဲရမလဲထားမရတဲ့တရားကိုထားနေတဲ့အကျင့်ကိုဘာအကျင့်ခေါ်တယ် သံဃာသာအပြင်စိတ်ကူတာပင်မာသာပင်မာသာဆိုတာကိုကပိုင်ကလားမပိုင်ဘူးလားပိုင်လည်းမပိုင်သိုးရရသလားမရဘူးလားအသိုးမရတဲ့စိတ်အစဉ်ကိုအစိုးရတဲ့အနေနဲ့ပင်မာသာပင်မာသာထားနေတဲ့အကျင့်ဒီဝိပဿနာအကျင့်ကုန်မလားသမထအကျင့်ကုန်မလားသမထအကျင့်တဲ့စိတ်ကိုမြဲအောင် လုပ်နေတဲ့အကျင့်ကိုဘာအကျင့်ခေါ်တယ် သမထအကျင့်တဲ့စိတ်ကကိုပိုင်လားမပိုင်ဘူးလားမပိုင်တာကိုအပိုင်လုံးနေတဲ့အကျင့်ကိုဘာအကျင့်ခေါ်တယ်သမထအကျင့်သူသဘောတိုက်ဖြစ်နေတာကိုငါသဘောနဲ့ပြန်ပြန်ဆွဲကြနေတဲ့အကျင့်ကိုဘာအကျင့်ခေါ်တယ်သမထအကျင့်ဖြစ်နေတာက သူသဘော မပြည့်ရအောင် လုပ်တာကငါသဘောပြည့်နေတာကမပြည့်ရအောင် လုပ်နေတာကငါသဘောမမြဲတာကသူ့သဘောမြဲအောင် လုပ်နေတာကငါသဘောမပိုင်တာကသူ့သဘောပိုင်အောင်လုပ်နေတာကငါသဘောအစိုးမရတာကသူ့သဘောအစိုးရအောင်လုပ်နေတာကငါသဘောမမြဲတဲ့သူ့သဘောကိုမြဲအောင်လုပ်တာငါသဘောငါသဘောနဲ့လုပ်နေတဲ့အချင်းကိုဘာအချင်းခေါ်လဲ မပိုင်တဲ့သူဓမ္မသဘောကိုပိုင်အောင် လုပ်နေပိုင်အောင်ငါသဘောနဲ့လုပ်နေတဲ့အကျင့်ကိုဘာကျင့်ခေါ်လဲသမထအကျင့်ငါသဘောနဲ့သူမရတာကသူသဘောဆိုရအောင်လုပ်နေတာကငါသဘောမမြဲတဲ့သူသဘောကိုမြဲအောင်လုပ်တာငါသဘောငါသဘောနဲ့လုပ်နေတဲ့အကျင့်ကိုဘာကျင့်ခေါ်လဲ မပိုင်တဲ့သူဓမ္မသဘောကိုပိုင်အောင် လုပ်နေပိုင်အောင်ငါသဘောနဲ့လုပ်နေတဲ့အကျင့်ကိုဘာကျင့်ခေါ်လဲသမထအကျင့်သမထရဲ့အာယုန်ဒီပညာတောက်ငါပရမတ်တောက်ငါငါသဘောနဲ့လုံးတယ်များအဝိဇ္ဇာကွာမလားမကွာဘူးလားမေးရင်အဝိဇ္ဇာမကွာတဲ့အကျင့်အဝိဇ္ဇာမကွာတော့ဓိဋ္ဌိက ပြုတ်မလားမပြုတ်ဘူးလားဒိဋ္ဌိမပြုတ်တဲ့အကျင့်ဒီသမထအကျင့်ကောမလားဝိပဿနာအကျင့်ကောမလားသမထအကျင့်ကိုဤဇံရအောင်ကျင့်တဲ့အကျင့်တို့ကမပြောနိုင်ဘူးလားအဲဒီဇံရအောင်ကျင့်တဲ့အကျင့်မျိုးစီအဝိဇ္ဇာကင်းတဲ့အကျင့်လားမကင်းတဲ့အကျင့်လား အဝိဇ္ဇာပစ္စယသစ္စာလေးကပုပ္ပန္ဒအပရန္ဒသုနဝနပရိစ္ဆသမုပ္ပါဤจิตရကုမပြပိတ်ကအဝိဇ္ဇာသောကြောင့်ကြောင့်သင်္ကာရပုညပုညအနိစ္စသုံးပါးပြသင်္ကာရတရားတို့သည်သံဝန်တိဖြစ်ကုန်၏မြေအောင်လုပ်တာမသိလို့လုပ်တာ မမြဲတာမြဲအောင်လုပ်တာမသိမှုနဲ့လုပ်တာမပိုင်တာပိုင်အောင်လုပ်တာမသိမှုနဲ့လုပ်တဲ့အကျင့်ဇာကျင့်အနိစ္စပိသေကာရအကျင့်ဆိုတာဇာကျင့်သမထအကျင့်လို့မဟောပြီဘူးလားဘုံညာဘုံညာအနိစ္စဟုမသိမှုနဲ့လူတဲ့အလူကကုသိုလ်မရဘူးလို့မဆိုရတယ်ကုသိုလ်ရတယ်လူဘဝနတ်ဘဝကျူးပြီးတယ်နိဗ္ဗာန်မရဘူး အလူဆိုတာစေတနာကိုခေါ်တယ်စေတနာစေတနာသောသင်္ကန်းကြောင့်စီဆိုတာအပြာကတပစ္စည်းသောသင်္ကန်းကြောင့်စီကဘာမှအကျိုးပေးနေတာသောသမာစိတ်မပါဘူးဒီစိတ်လည်းမပါဘူးဆိုတော့အပြာကတပြာကတဆိုတာဘလောက်ဝါဝါဖုံးလုံးဖုံးကငိုတယ်လို့မရှိဘူးငိုတတ်တဲ့တတ်တယ်မရှိဘူးစိတ်မရှိဘူးအပြာကတ အဲဒီသွန်ကိုလူလူတဲ့စေတနာဒါစေတနာအဲဒီစေနာကအကျိုးပေးတာအဲဒီစေနာကိုမြင်မှသာရင်ညာခေါ်တဲ့စေနာမမြင်ရင်ညာမပါဘူးတဲ့ကုသိုလ်လို့ရတယ်ကုသိုလ်ရပါမယ်အဝိဇ္ဇာမကင်းဘူးအဝိဇ္ဇာနဲ့တူးတဲ့ကံကုသိုလ် အဝိဇ္ဇာနဲ့ပြုတဲ့ဇာကုသိုလ်အဝိဇ္ဇာနဲ့ပြုတဲ့မြဲအောင်လုပ်တဲ့ဇာကုသိုလ်အဝိဇ္ဇာမကင်းတဲ့အဝိဇ္ဇာမကင်းပြုတဲ့မြဲအောင်လုပ်တဲ့ဇာကုသိုလ်အဝိဇ္ဇာမကင်း၍ပိုင်အောင်ကြည်အောင်ဆွဲပြနေတဲ့ဇာကုသိုလ်ဒီအနိစ္စကြီးကုသိုလ်ခေါ်၏တဲ့အဝိဇ္ဇာလည်းမကင်းဘူးတဲ့မြဲအောင်လုပ်တဲ့အထဲမှာအဝိဇ္ဇာမကင်းဘူးတဲ့သဘောကမမြဲ လုတ်တော်မြဲအောင်သဘောကမပိုင်လုတ်တော်အပိုင်သဘောကအဆူမရလုတ်တော်အဆူရအောင်သဘောကထားမရဘူးလုတ်တော်ထားနေတယ်ထားနေတယ်ဘယ်မှမထွက်နဲ့လောရဲ့ပြန်ဆွဲလောရဲ့ပြန်ဆွဲတာပြန်ပြန်ဆွဲစိတ်ကိုဆွဲလို့ယူလို့ရလားမရဘူးလားမရဘူးပိုင်ကပိုင်လား မပိုင်တာကိုဆွဲလို့ယူလို့ရမလားမရဘူးလားမရတာကိုရအောင်လုပ်နေတဲ့အချင်းကိုဘာအချင်းခေါ်လဲသမထအကျင့်သမထအကျင့်ဆိုတာဇာအကျင့်ခေါ်တယ်စိတ်ကိုမြဲအောင်တည်အောင်လုပ်တဲ့အကျင့်ဇာအကျင့်ဘယ်မှာတည်အောင်လဲ40သောအာယုန်တို့အတွင်းမိမိသဘောကျသောအာယုန်တစ်ခုခုနဲ့စိတ်ကိုကြည်အောင်မြဲအောင်ထားနေတဲ့အကျင့်မမြဲတာမြဲအောင်ထားနေတဲ့အကျင့်ဒီဇာအကျင့် မကြည်တာပြောင်းထားနေတဲ့အခြင်းကိုဇာဖြင့်မပိုင်တာပရောင်လုံးနေတဲ့အခြင်းဒီဇာဖြင့်ဇာဖြင့်ပညာအာယုံပေါ်မှာကျင့်တဲ့အခြင်းအပိုင်ပြီးနေတဲ့အခြင်းအပြောကမပိုင်လို့အလုံးလုံးတော့ပိုင်အောင်လုပ်နေတဲ့အခြင်းဓမ္မသဘောတိုင်းကျင့်နေတာကိုငါသဘောနဲ့ကျင့်နေတဲ့အခြင်းဒီသာကျင့်သမထအခြင်းခေါ်၏ ဝိပဿနာအကျင့်ကတော့မြင်အောင်လုပ်တဲ့အကျင့်တဲ့မြင်အောင်လုပ်ရမယ်မြဲအောင်မလုပ်ရဘူးမြင်အောင်မြင်အောင်ပါဘူးမြင်အောင်လည်းစိတ်ဖြစ်တာလည်းမြောင်စိတ်ကြောက်တဲ့အာယုံရုပ်ဖြစ်တာလည်းမြင်အောင်ဘယ်မှာမြင်အောင်လဲကိုယ်မှမြင်အောင်ကိုယ်မှဆိုတာကိုယ်မြင်အောင်မဟုတ်ကိုယ်မှဖြစ်နေတဲ့နာယုတ်တရားဖြစ်နေတာကိုမြင်အောင် ဘယ်မှာဖြစ်နေတယ်လို့ပြောရင်မြင်တဲ့အခိုက်ဘယ်မှာဖြစ်တယ်မျက်စိမှာမျက်စိသင်္ခါရုပ်ပရမမြင်တဲ့စိတ်ကစိတ်ပရမသိမှုခံစားမှုကစိတ်စိတ်ပရမစိတ်ပရမစိတ်စိတ်ပရမကနာပရမမျက်စိအကြည့်သင်လာတဲ့သင်္ခါရုပ်ပရမနှစ်ပါးသင်္ခါနာရုပ်ပရမနာရုပ်ပရမဒီမြင်တဲ့ခိုက်ဘယ်မှာဖြစ်တယ်ကြားတဲ့ခိုက်ဘယ်မှာဖြစ်တယ်နာတဲ့ခိုက်ဘယ်မှာဖြစ်တယ်သာတဲ့ခိုက်ဘယ်မှာဖြစ်တယ် ရှိတဲ့ခိုင်ဘယ်မှာဖြစ်တယ်သိတဲ့ခိုင်ဘယ်မှာဖြစ်တယ်ပရမတ်တို့မြည်ဒီမှာအခိုက်တန်းသာဖြစ်မနေဘူးလားသက်စုပ်ပါအခိုက်တန်းနဲ့ကြာရောက်ကြာရောက်ပြီးပေါင်းစုံဖြစ်နေတဲ့သဘောဒီပညာသဘောလားပရမတ်သဘောလားပရမတ်သဘောပရမတ်ဆိုတာအခိုက်အတန့်သာဖြစ်တယ်အခိုက်အတန့်ဖြစ်တယ်ဖြစ်ပြီးကြောက်သွားတယ်နောက်ဖြစ်တာဒီအခိုက်အတန့်အခိုက်အတန့်သာဖြစ်ပြီးနေတယ် အခိုက်တံဆိုတာပဲအခိုက်တံလည်းပြစ္ဆဝအခိုက်တံအတိတန္နနာဂမေယနာပရိကံကိအနာဂတံယဒအတိတံဘိနန္တအဘတိသာနာဂတံပစ္စုပန်နိသယန္တမတတတတဝိပတတိအာသာအာသာဟိရာအသကုပတံဝိရမနုပြုယိပြည့်ပြည့်တဲ့ယုံနာမှုလည်းလိုက်မနေနဲ့တဲ့ ဖြစ်ကြည်လွန်ပြီးတော့ယုတ်ပြားများပြားကိုလိုက်ပြီးတော့အာထုံနေရင်လည်းတရားအမှန်ကိုမမြင်နိုင်ဘူးတဲ့မပြေသေးမရောက်သေးတဲ့နာယုတ်တရားကိုလည်းမျောတလဲလဲနဲ့လိုက်အာထုံမနေနဲ့ဒါလည်းမမြင်နိုင်ဘူးတဲ့ဒီစေဖြစ်တုံဖြစ်ခိုက်ဖြစ်ပေါ်နေတဲ့နာယုတ်တရားကိုဖြစ်တဲ့အတိုင်းမှန်မှန်လေးမပြောက်ပြက်မီမပြောင်းရွှေ့မီ ပညာရှိသောပုဂ္ဂိုလ်သည်ဝါမဘူးလူလားအမျိုးသားအမျိုးသမီးသည်ဖြစ်တဲ့အတိုင်းမှတ်နေတယ်အောင်မြောင်မှတ်နေမှတ်မှတင်မြင်လာမယ်မမှတ်ရင်မတင်မြင်နိုင်ဘူးဒါကြောင့်ဖြစ်တဲ့အတိုင်းတင်အောင်မြောင်အားထုတ်ရမယ်တဲ့အဲလိုက်ဆိုကြသာဖြစ်ပြီးယုံနာကိုလည်းချွတ်မှတ်ပွားတာတရားမမြင် မဖြစ်သေးယုံနာကူလည်းရှုမပွားကတရားမမြင်ဖြစ်စေယုံနာကူတော့ရှုမပွားကတရားကိုမြင်ဖြစ်ကြည်ယုံနာကိုလည်းရှုမပွားကတရားမမြင်ဖြစ်စေယုံနာကိုလည်း မဖြစ်သေးယုံနာကိုလည်းကျွမပွားကတရားမမြင်ဖြစ်စေယုံနာကိုတော့ကျွမပွားကတရားကိုမြင်ဒါဖြစ်ပြီးဆိုတာဖြစ်ပြီးဆိုတာလွန်ပြီးတာလွန်ပြီးတဲ့ပျောက်သွားပြီးတဲ့ယုံနာကိုလိုက်ပြီးတော့အထုတ်နေရင်မြင်နိုင်ပါ့မလား မပြည့်စေမရောက်စေမပေါ်စေတဲ့ယုတ်တရားနံတရားကိုမျောတဲ့ရင်နဲ့ဉာဏ်စီနေရင်တွေးနေရင်မျောနေမျောပြီးအတုနေရင်ငါယုတ်တရားနံတရားမြင်နိုင်ပါမလားပြစ်နေတဲ့ယုံနာကပြစ်နေတာအမှပြစ်တဲ့ယုံနာကိုပြစ်တဲ့အတိုင်းမြင်အောင်အထုတ်နေရင်ပြစ်တာအမှပြစ်တဲ့အတိုင်းအထုတ်နေတာအမှအမှပြစ်တာကို အမှအတိုင်းအထုတ်နေရင်မမြင်နိုင်ဘူးလား จิตตาအမှန်အမှန်ဖြစ်တော်မှာတိုင်းလိုက်ပြီးအထုံနေရင်အမှန်จิตตာကိုဉာဏ်ကမြင်သွားမယ်တဲ့အမှန်จิตตာကိုအမှန်จิตตာပစ္စုပန်ပစ္စုပန်ဆိုတာမြင်တို့ပစ္စုပန်နာယုကြာခိုက်ကြာတို့ပစ္စုပန်နာတို့ပစ္စုပန်စာတို့ဖြီးတို့သွားတို့ရတို့ဒါကြောင့်အဲဒီလိုจิตตာကိုဖြစ်တဲ့အတိုင်းသွားတာကိုသွားတယ်လို့မှန်မှန်လေးမှတ်ရမယ် လွန်မှမကြောက်ရဘူးတဲ့တရားအထုတ်ရင်လွန်မှကြောက်ရင်မှားတယ်ဝိပဿနာတရားအထုတ်တဲ့ပုဂ္ဂိုလ်ဒီလွန်မှကြောက်ရင်မှား၏မလွန်ရအောင်လုပ်နေပြန်တော့လေမှားပြန်၏စိတ်ဆိုတာကိုယ်ပိုင်လားမပိုင်ဘူးလားမင်းရင်မပိုင်တာကိုလွတ်မှစိုးရင်ကြောင်းကြနေမှားမနေဘူးလားစိုးရင်ကြောင်းကြတယ်ဆိုတာကိလေသာဝဲမနေဘူးလား မပိုင်ကိုလည်းပြောတယ်ဆိုရင်ကြောင့်ရတာလည်းဖြစ်လာ၏ပေါ့ပါလာ၏မပိုင်တာကိုသူ့ရင်မနေနဲ့ပိုင်မမပိုင်ပဲဘာသူ့ရင်ကြောင့်ကြနေကြလို့ပဲလောမမကြောက်နဲ့ကြောက်တယ်ဆိုတာသောကသောကဆိုတာကိလေသာကိုမမပိုင်ပဲလွတ်ကျင်တော့မလွတ်ကျင်ဘူးသူပြစ်ကျင်လို့ပြစ်နေမယ်ကိုနဲ့ဘာဆိုင်တယ်လဲ ဘာမှမဆိုင်ဘူးကိုမကိုလည်းမပိုင်ဘူးဆိုင်လည်းမဆိုင်ဘူးပန်လည်းမပိုင်ဆိုင်လည်းမဆိုင်နဲ့သူသဘောတိုင်းဖြစ်နေတာကိုကိုကစိုးရင်ကြောင်းကြလုံးနေတယ်မမားပေဘူးလားကိလေသာကဲအောင်ခြင်းနေတာကိလေသာပြန်ဝင်နေတော့ပိုမမားပေဘူးလားစိုးရင်နေတာကြောင်းကြနေတာဒီမာအေးဒါတတိထားဖို့အရေးကြီးတဲ့အချက်မပိုင်တဲ့စိတ်ကိုမလွှဲရအောင် အထုနေပြန်တော့လေမှားမနေဘူးလားကိုမမပိုင်ကိုနဲ့လည်းမဆိုင်ကိုလည်းမဆိုင်ကိုလည်းမပိုင်တဲ့စိတ်ကူမလို့ရအောင်လို့မလို့ရအောင်လို့ဆိုတာမမှားပြီဘူးလားမလို့စီနဲ့မလို့ရအောင်လို့ပြောတဲ့ဆရာကိုကမှားတယ် နေမာကြီးတကားကြီးမလို့ကြီးနေလို့တော့မလို့ရအောင်အားထုတ်မလို့ရအောင်အားထုတ်မလို့ရအောင်ဆိုတာဒီစိတ်ကိုပိုင်လားမပိုင်ဘူးလားကိုမပိုင်မပိုင်တာကိုမလို့ရအောင်လို့ဆိုတာမှားလားမှားလားမသိရင်မှားပဲပိုင်မှမပိုင်ပဲပဲမပိုင်စိုးမရတဲ့စိတ်ကိုမလို့ရအောင်ပိုင်အောင်လုပ်နေဆိုရင်မှားလားမှားလားမှားတယ်ဝိပဿနာမှာမှားတယ်သမထမှာမမှားဘူးလား တိုင်အောင်လုပ်နေတာမြင်အောင်လုပ်နေတာသမထကိုဟောခဲ့တဲ့တိုင်အတ္တိပဲနေမှာမှန်တယ်ဝိပဿနာဉာဏ်နဲ့မှာမှားတယ်မပိုင်ညာဟုပိုင်အောင်လုပ်ခိုင်းတာမှားတယ်မလောရအောင်လုပ်ခိုင်းတာမှားတယ်လွတ်ကျင်လို့မလွတ်ကျင်မလို့သူသဘောအတိုင်းသူပြစ်ကျင်လို့ပြစ်မယ်ကိုပါဆိုင်တယ်လေဘာမှမဆိုင်ကိုကပိုင်သလားပိုင်လည်းမပိုင်ဆိုင်ရဆိုင်သလား အစိုးရရသလားမကျင်တော့မယ်မလို့ကျင်မလို့ဘူးသူ့သဘောငါသဘောလားသူ့သဘောလားသူ့သဘောတိုင်းသူဖြစ်ကျင်လို့ဖြစ်မယ်ဖြစ်ကျင်လို့ဖြစ်တာကိုမဖြစ်ရအောင်ကိုလို့လို့ရပါမလားမရတာရအောင်လုပ်နေတဲ့လမ်းကိုဘာလမ်းခေါ်လဲသမထလမ်းမရရင်မရတဲ့အတိုင်းသွားရင်သွားတယ်သွားဆိုတာတရစ်တရစ်တရစ်တရစ်ဆိုတာကိုမဟုတ်ဘူး ဝါရာကိုသွားတယ်လို့မားတဲ့ကိစ္စတော်ဝါကိစ္စမိတိပါဇာနာတိကိစ္စတော်ဝါသွားဆဲသွားတုံသွားကြိုက်သွားရာဟုမူလီကိစ္စမိတိသွားရသွားရဟူဤပါဇာနာတိတိမယာဤသွားရင်သွားရမှကိုမမှန်နဲ့သွားရမှသွားဆိုတာတရွတ်တွေ့ကိုပေါ်တယ်တရွတ်တည်းရဆိုတာပတိမဟုတ်ဘူးတိသောမဟုတ်ဘူးအာဘောမဟုတ်ဘူးဝဏ္ဏကန္နာရသောဇာမဟုတ်သွားတယ်ဝါရောသွားတာ ရည်ကြတဲ့သဘောတည်းသူသင်ကြတဲ့တရားသွားရင်သွားတာကိုသွားတယ်လို့မှသွားရင်သွားတယ်လို့မှလောမကြောက်တယ်ကြောက်တရားလူကြည့်သလားမလို့ရအောင်လုံးနေတရားလူကြည့်သလားမလို့လို့ရင်သွားတာပြန်မှမယုံမှတ်ကြည့်အိမ်မှသွားရင်သွားတာမှလို့ရင်လည်းသွားတာပြန်မှလို့ရင်လည်းသွားတာမှသွားရပဲချတိတိသွားတယ်သွားတယ်မမှန်လေးကမှတ်ကြည့် အာမဆိုင်နဲ့အလိုက်ပင်ရခြင်းရမရခြင်းနေသွားတာဟုသွားရမှအာစိတ်လာရင်ပါစေလာလဲခါဤကုံလာဤခေါင်းဤစိတ်လာဤခေါင်းဤအောက်မိုက်ဆိုင်နဲ့ခေါင်းအောက်မိုက်ဆိုင်နဲ့ဖြစ်လာတဲ့ခါလာတဲ့မကုတ်လာတဲ့မကုတ်ရဘူးအလိုက်ပင်၄000လောက်သာကြီးပြီးတော့ သွားတာဘုံမသွားတဲ့အသွားဘုံမှာသာဖြင့်အမှတ်တင်ပြီးတော့အစအဆုံးသွားရင်သွားတယ်နောက်သွားရင်သွားတယ်သွားတာကမှတ်မှတ်သွားရရင်ရက်တယ်ကိုမမှန်နဲ့ရတ္တမှလဲရင်လဲတယ်ကိုမမှန်နဲ့လဲတာမှ လဲပြီးတော့ရရတဲ့ကုမမနဲ့ယတ္တမှာပြီးတော့သွားရင်သွားတယ်အမှန်လေးအလိုက်သိမ့်ဒီမကြောင်းကြရဘူးမစိုးစင်ရဘူးမမျောလင်းရဘူးမမျောရဘူးမခေါ်ရဘူးမတွေးရဘူးမကြံရဘူးသွားရကူသာရင်သွားတယ်လို့မမှန်လေးလိုက်လိုက်မှနီးသွားသွားနေတာရဲ့သွားရဘူးမမှလိုက်နေတာရဲ့သူ့အနေနဲ့သူကြက်ကြမလာဘူးလား သွားရရဲ့မတ်တာရဲ့အကျိုးကိုကြကြလာတဲ့သွားလို့လည်းကောင်းတယ်မတ်လို့လည်းကောင်းကောင်းလာ၏တခါတခါအမတ်မပါပဲသွားတာကမသိပြီဘူးလားထိုင်တဲ့ကထိုင်တာရဲ့ထိုင်နေတာထိုင်နေတိုင်းလည်းလို့မတ်တာရဲ့ကိုမမတ်ဘူးထိုင်တာမတ်တယ်ပူတာပေါ်ပူတယ်ကြိုက်တာပေါ်ကြိုက်တယ်ညောင်းတာပေါ်ညောင်းတယ်မမလေးအလိုက်သိတာမတ်နေ ညောင်းလို့ညောင်းရမှတ်တယ်နာလို့နာရမှတ်တယ်ညောင်းတာသိတာနဲ့တရားသိလို့မဆုံးနဲ့ညောင်းတာသိတာကူးလက်သိကြက်လက်သိငှက်လက်သိနာတာသိတာကူးကျက်ငှက်မှစရအကုန်သိကြကူးရကောင်ဒုံနဲ့ပြစ်လိုက်ပါနာတာပေါ်သိရင်မှန်သွားရင်អော်သွားတာပဲဒါနာလို့လားမနာလို့လားမေးရင်နာလို့ပေါ့အဲ့ဒီနာရမျိုးသိတာဒီပြာတိဒုက္ခသိကိုဤနာယုတ်သိမဟုတ်ဘူးညာသိမဟုတ်ဘူး ဒီလိုသာနာတာကျင်တာကြိုက်တာသာသိရင်မိရစစ်နေတဲ့ဓမ္မတွေအာဟိတိမှာစေယုံမှနေတဲ့ပုဂ္ဂိုလ်တွေအာဟိတိမှာပဲစေယုံမှနေကြတဲ့စေယုံတဲပြီးနေကြတဲ့ပုဂ္ဂိုလ်တွေအာဟိတိတာပဲအဲဒီသိနေတဲ့ပုဂ္ဂိုလ်တွေတရားရနေပြီလားဆိုရင်ဘာမှမရဘူးတဲ့စေယုံကပြန်စင်းလာရင်ဝိပဿနာဉာဏ်ကနေပြီးတော့အရိယာဖြစ်လာပြီးတော့ဉာဏ်ရလာပြီးတော့မရဘူးကိုတတ်တယ်လို့ကိုးတာပဲအယက်သမအယက်သမပဲ မှောင်ကူလဲမှောင်ကူပဲသူကသူလန်းသူသွားတာပဲဒါအဲဒီဟာကိုမှတ်နေရမယ်ပူရင်ပူရဲကြိုက်ကြိုက်တယ်ညောင်းညောင်းတယ်မှတ်နေပူရင်ပူရဲမှကြိုက်ကြိုက်တယ်မှပရမမတ်တာအမိနဲ့မှတ်ရတာအမိတကာပညာနဲ့မှတ်နေရတယ်သွားသွားတယ်ရရတဲ့ထိုင်တယ်နဲ့အိတ်အိတ်တဲ့ကြိုက်ကြိုက်တယ်ညောင်းညောင်းတယ်လှုပ်လှုပ်တဲ့ကိုလှုပ်တဲ့ကိုမမနဲ့လှုပ်တာမှ ပန်ကြားကြားတဲ့အနန္နာနာနဲ့ဘာဖြစ်လာမှမပြောနိုင်ဘူးပြစ်တာသိသိရင်မှန်နေအဲဒီလိုအာယုံနဲ့မှတ်နေတဲ့စိတ်အာယုံနဲ့အာယုံပေါ်တိုင်းလိုက်လိုက်မှတ်နေလိုက်လိုက်မှတ်နေတဲ့ပုဂ္ဂိုလ်ကြီးပေါ်လိုက်မှတ်လိုက်ပေါ်လိုက်မှတ်လိုက်ပြစ်လိုက်မှတ်လိုက်လှုပ်လိုက်မှတ်လိုက်ကူးလိုက်မှတ်လိုက်စိတ်ညစ်လိုက်မှတ်လိုက်ညစ်တယ် စိတ်ပြန်ဒီလည်းပြန်လည်းမမတီမတီအိမ်ရောက်ရောက်တယ်အိမ်ရောက်တာစိတ်ကရောက်တယ်အိမ်မမှန်နဲ့ရောက်တဲ့စိတ်ကိုရောက်တယ်မှအိမ်မြင်မြင်တယ်မှကိုယ်ဒီဒီမြင်မြင်တဲ့စိတ်ကိုမြင်တယ်မှအလင်းရောင်မြင်မြင်တယ်မှတောမြင်မြင်တဲ့စိတ်ကိုမြင်တယ်မှတောမမှန်နဲ့မြင်တဲ့စိတ်မှတော့တောပြောက်သွားတယ် မသားကောင်းတွေပါလေကြွမြင်တယ်ကြားတယ်ကိုယ်တွေပြက်တယ်မြင်တယ်မြင်တဲ့စိတ်ကိုမြင်တယ်လို့စိတ်မှတ်လိုက်တော့ကြားတယ်ကိုယ်တွေတရေတွေပါလေကိုပြောက်တော့တာပဲကြွတရေမြင်နေတဲ့နတ်မြင်နေတဲ့ယမမြင်နေတဲ့ဘာဖြစ်တယ်ညာဖြစ်တယ်ဆိုတာဒါပြဉ္ညာမြင်စိတ်ကမြင်တယ်မြင်တယ်စိတ်ကမှမြင်တယ်စိတ်ကမြင်တယ်လို့စိတ်မှတော့အဲ့ဒီအကောင်ကြီးတောကြီးတောင်းကြီးနတ်ပြည်ကြီးပြမာကြီးနတ်ပြည်ပြမာကြီးပြောင်းသွားပြီလား ဘုရားမြင်တယ်မြင်တယ်မြင်တယ်မှမြင်တဲ့စိတ်ကိုမြင်တယ်မှစိတ်ကိုမှားလိုက်တော့ဘုရားပြောင်းသွားပြီလားတန်တန်တရနဲ့ဘုရားဒီပညာဘုရားကိုဤစိတ်စေတဲ့ယုတ်ကူသာပြည့်မြတ်စွာဘုရားကမြင်အောင်မမေ့ကြနဲ့လို့ဟောတာဤဒါကြောင့်ဥမာဖြစ်တာကိုမှတ်တော့မှတ်စရာရဲ့မှန်နေတဲ့စိတ်ရဲ့မှတ်စရာ ပေါ်လာတဲ့အာယုံရဲ့ပေါ်လာတဲ့အာယုံကိုမှတ်မှတ်နေတာရဲ့နောက်ညာကမြင်မလာပြီဘူးလား အဲ့ဒီအာယုန်နဲ့သိသိနဲ့အာယုန်ကိုမြင်လာတဲ့ပုဂ္ဂိုလ်သည်ငါကောင်းသူကောင်းပျောက်တဲ့ပုဂ္ဂိုလ်တော့မပြောနိုင်ဘူးကအဝိဇ္ဇာကွာသွားပြီတော့မပြောနိုင်ဘူးလားဒါသူသဘောသူသဘောအတိုင်းမှတ်လို့လားငါသဘောနဲ့မှတ်လို့လားจิตတာကိုဖြစ်တဲ့အတိုင်းจิตတာကိုဖြစ်တဲ့အတိုင်းမှမှသွားကြောင်သူသဘောကိုမြင်သွားတယ်သူကြောင့်သိခြင်းရင်သူလူလိုက်ပေါင်းရမယ်သူကြောင့်သိခြင်းဘာလို့ရမလဲ သူ့လူတိုင်းလိုက်ပေါင်းရင်သူ့အကြောင်းတွေအကုန်မသိပေဘူးလားသူထေရုပ်ပါတိအကြောင်းကိုအကုန်လုံးသိလာပြီသူ့လူလိုက်ပေါင်းလို့လားကိုယ့်လူဆွဲပေါင်းလို့လားသူ့လူလိုက်ပေါင်းရင်သူ့အကြောင်းသိတယ်လို့ဓမ္မသဘောဆိုတာသူ့သဘောသူ့သဘောကို သူ့သဘောတိုင်းဖြစ်တာကိုဖြစ်တဲ့အတိုင်းပူတာကိုပူတဲ့အတိုင်းကြိုက်တာကိုကြိုက်တဲ့ညောင်းညောင်းတဲ့နာနာတဲ့အောင်းအောင်းတဲ့ကြက်ကြက်တဲ့စိတ်ညစ်ညစ်တဲ့ဝန်သားဝန်သားတဲ့ မတည်ရင်မတည်ကြရင်ပြန်တယ်လူချင်းလူချင်းနဲ့စိတ်ဆူဆူတယ်မခံခြင်းမခံခြင်းအဲ့လိုဖြစ်တာတွေယုတ်ဖြေယုတ်မှနာဖြစ်နာမှသူမဖြစ်တာသင်ကြတဲ့အာယုန်လေးအာယုန်လိုက်မှတော့ကိုတွေးသေးကြလားကိုမတွေးဘူးကိုမဖြစ်တာနဲ့မှန်နေတာဟူသာလျင်ညာကမြင်မြင်လာဤညာမြင်ရောက်လာတော့ကိလေသာပြောင်းသွားပြီကွာ အဝိဇ္ဇာကိလေသာလည်းကုမာပြောက်ပြီးဒိဋ္ဌိကိလေသာလည်းကုမာပြောက်ပြီးငါကောင်းသူအောင်ကထင်ပြီးလားမထင်ဘူးမထင်တာပရမမြင်လို့လားမမြင်လို့လားယုတ်တရားနံတရားကိုမှတ်တိုင်းမှတ်တိုင်းဉာဏ်မှမြင်သွားတဲ့အတွက်ကြောင့်အဝိဇ္ဇာကွာသွားပြီဝိဇ္ဇာဉာဏ်ရောက်တော့အဝိဇ္ဇာပြောင်းသွားပြီလားအဝိဇ္ဇာပြောက်တော့ငါကောင်းသူကောင်းပြောက်ပြီးအတ္တပြောက်ပြီးပုဂ္ဂိုလ်ပြောက်ပြီးတတ္တဝါမတင်တော့ဘူး မစရာကတကူပဲမန္တိရဲ့စိတ်ကတကူပဲသာရဲ့ဉာဏ်ကမြင်မြင်သွားဤအဲဒီလိုအာယုန်ဒီပေါ်လာတိုင်းလိုက်လိုက်မှတ်နေရတယ်လို့ကဒီလိုကထင်မလာဘူးလားအာယုန်ဆိုတဲ့ရုပ်တွေဖြစ်ဖြစ်သမျှမမှတ်နေရတာပဲရုပ်ကြောင့်နာဖြစ်နေတာပဲလှုပ်ခြင်းလို့လှုပ်တယ်လှုပ်ကျင်တာလည်းသိတယ်လှုပ်တာလည်းသိတယ်လှုပ်တာသိလှုပ်ကျင်တာသိတာနာသိတာလှုပ်တာသိတာယုတ်သိတာ လုတ်တာနဲ့လုတ်တာကိုသိတော့ကိုကောင်းမသိသဘောနာယုတ်ကိုနာကြောင့်ယုတ်ပြတာပဲသိလာ၏သွားခြင်းလို့သွားတယ်ထားခြင်းလို့ထားတယ်ကြွေးခြင်းလို့ကြွေးတယ်ပြောင်းခြင်းလို့ပြောင်းတယ်အဲဒီလိုအာယုနာကြောင့်ယုတ်ပြနေကုန်လဲညာကမြင်လိုက်မတိုင်းမတိုင်းမဆရာနဲ့မှနေတဲ့စိတ်တို့ရဲ့တစ်ခုနဲ့တစ်ခုမတူတဏှာမတဏှာတို့မပါတမတ်နဲ့တမတ်မတူတာယုံနဲ့တာယုံမတူ ဒါယုံမှဒါယုံသူမပါမပါဆိုတာမြဲလို့လားမမြဲလို့လားမမြဲတာကညာရမြင်မသွားပြီဘူးလားမမြဲတာဒီကိုညာဖြင့်မြင်သွားတဲ့ပုဂ္ဂိုလ်ဒီဒီကိုအမြဲတဲ့ကိုလားမမြဲတဲ့ကိုလားမမြဲတဲ့ကိုဒီကိုမှပြည့်သမျှမြဲတာတကူမှမတွေ့ဘူးမမြဲတဲ့ကိုတော့မြင်မသွားပြီဘူးလားမမြဲတာလည်းဒီကိုပဲဆင်းရဲကြတော့ပဲကိုလေဒီကိုမပိုင်တော့ပဲကိုလေ မမြဲတာကိုမြဲအောင်လုပ်လို့မရတာမပိုင်လို့ပြစ်ပြန်တော့လည်းမဖြစ်နဲ့ဆိုတာမပိုင်လို့ပြစ်ပြန်တော့မပြောက်နဲ့ဆိုတာမမပြောက်နဲ့လို့သူလို့လည်းမရပျောက်သွားတာဒီမပိုင်တော့ဩဖြစ်သည်ညသူသဘောတိုင်းဖြစ်နေတယ်ငါဆိုင်တာပိုင်တာပါတကူမှ မရှိဘူးငါအလိုလိုလိုက်တာတကူမှမရှိဘူးပေါက်ပြန်နေတာပြည့်စည်နေတာပဲမပိုင်တဲ့သဘောတရားတွေဒီကိုမှပဲထင်မသွားပြီဘူးလား မပိုင်တဲ့ကိုယ်ဆိုတာလည်းဒီကိုယ်ပဲအနိစ္စရာမရှိတဲ့ကိုယ်ဆိုတာလည်းဒီကိုယ်ပဲမတည့်နေတဲ့ကိုယ်ဆိုတာလည်းဒီကိုယ်ပဲတော့ညာမြင်မသွားပြီဘူးလား မမြဲတဲ့ကူမကြည့်တဲ့ကူမချမ်းသာတဲ့ကူမတင့်တဲ့ကူငါကူကျူရာဘာတကူမှမတွေ့ရမတွေ့တဲ့ကူဟိုတုန်းကတော့မြဲတယ်ချမ်းသာတယ်တွေ့ရတယ်ငါကူပဲလို့မသိခဲ့ပြီဘူးလားယခုတော့မြဲမမြဲတာတွေမြင်နေတဲ့ကြောင့်မြဲတာလည်းကင်းတယ်မမြဲတဲ့အယူမှလည်းပြောက်တယ် မမြဲတာတွေမတည်တာတွေဆင်းရဲတာတွေမတင့်နေတာတွေအဆူမရတာတွေမြင်လာတဲ့အတွက်ကြောင့်မြဲတဲ့ချမ်းသာတဲ့တင့်နေတဲ့အဆူရတဲ့သင်ခဲ့တဲ့ဝိပ္ပန္နသတ္တရားတွေကင်းမသွားပြီဘူးလားအမားတင်ကျက်တဲ့သူစိတ်မှာကင်းသွားပြီဘာတို့မှလည်းမမြဲတိုင်းတို့အိတ်တို့ကြွေးတို့ဇန်တို့မှလည်းမှတ်သမျှမှတ်စရာနဲ့မှတ်နေတဲ့စိတ်တို့ရဲ့မမြဲတာတွေကိုညာပြင်းမြင်မြင်သွား၏အဲဒီလိုညာမြင်ရောက်တိုင်း ကိလေသာလည်းပျောက်ပျောက်နေ၏ကြည်ကမြဲတယ်ကျန်သာတယ်တင်တယ်သူရတယ်ဆိုတော့ယူမှမှုတွေလည်းလုံးဝပျောက်ပျောက်သွား၏မမြဲစင်ရတဲ့ပေါ်မာလာရင်အပညာရဤသူမရတဲ့ပေါ်မာလာရင်ဘာဒီသူမရတဲ့အာယုံလည်းသူမရမှန်နေတဲ့စိတ်လည်းသူမရသွားတာလည်းမမြဲတိုင်တာလည်းမမြဲအိတ်တာလည်းမမြဲတို့ဝိရာသန္တာလည်းမမြဲမှန်နေတာလည်းမမြဲမမြဲတာဒီမပိုင်မပိုင်တာဒီသူမရဆိုတာ ညာဖြင့်မြင်မြင်သွားဤအဲ့ဒီလိုညာမြင်သွားလေမမြဲစဲတာကိုပို့ပြီးမြင်လာဤအဲ့ဒီမမြဲစဲတာမြင်တော့အနိစ္စဒုက္ခအနတ္တလို့ဆိုနေစရာလူသည်သလားဒိဋ္ဌမြင်နေပြီစိတ်ကအထင်နဲ့ဆိုနေစရာလူသည်သလား စိတ်ခြင်းနဲ့သူနေစရာမလိုဘူးဒိဋ္ဌညာပြည့်မြင်နေပြီဘောဓုမမြဲဘူးတိုင်းကအိတ်တာမမြဲဘူးအကုန်လုံးမြင်တာကြားတာနန္ဒသာရမှတ်သမျှအာယုမမြဲမစိတ်မမြဲဘူးညာပြည့်မြင်မြင်နေအဲ့ဒီလိုညာအမြင်ပေါက်ရောက်လာပြီကိလေသာဆိုတဲ့အထင်မှာအမြင်မှာအယူမှာဆိုတဲ့ဒိဋ္ဌိတွေပျောက်ပျောက်လာ၏တတ်မဲ့စရာရှိသေးသလား ပြင်းမစရာအရှိသေးလားဒါမှမဟုတ်ကိလေသာလည်းကင်းကွာတယ်ပြင်းမဟုသောတာလည်းကင်းလာတယ်ထောင်လာမှုမာနလည်းကျူသွားပြီးမမြဲဆဲရတာမြင်နေတဲ့အဲ့ဒီလိုမြင်နေတဲ့ပုဂ္ဂိုလ်သည်အနိစ္စမြင်နေဆင်းရဲတာမြင်နေတဲ့နာဆင်းရဲတဲ့နာယုတ်ကိုမြင်နေတဲ့ပုဂ္ဂိုလ်ဒီနာယုတ်ပေါ်မှာဆင်းရဲတယ်နေတဲ့ပုဂ္ဂိုလ်ဒီဆင်းရဲတာမြင်တဲ့နာယုတ်ပေါ်မှာအစိုးမရဘူးလို့မြင်နေတဲ့ပုဂ္ဂိုလ်ဒီအနတ္တမြင်တဲ့ ထိုနာယောဂီပုဂ္ဂိုလ်သတ္တဝါဟာကင်းစိမ့်နေတဲ့သဘောဖြစ်တဲ့အတွက်ကြောင့်အဆုမရတဲ့အနတ္တကိုဉာဏ်ကမြင်နေတဲ့အဲ့ဒီအနတ္တအနိစ္စဒုက္ခအနတ္တတရားသည်ဆိုတာနာယုတ်ကိုခေါ်တယ်နာယုတ်မြင်မှနာယုတ်ရဲ့အကြောင်းအကျိုးနာယုတ်မြင်မှနာယုတ်ရဲ့မမြဲစင်ရဲ့အကျိုးမရဘုံမျိုးညာဖြင့်မြင်သွား၏နာယုတ်မမြင်ပဲနာယုတ်ရဲ့အကြောင်းအကျိုးမြင်နိုင်ပါမလားနာယုတ်မမြင်ပဲနာယုတ်ရဲ့မမြဲစင်ရဲ့ဓာတ်ဒီကိုမြင်နိုင်ပါမလား နာယုမမြင်ပဲနာယုရဲ့ပြစ်တာပြစ်တာကမြင်နိုင်ပါမလားနာယုမြင်နာယုရဲ့ကြောင့်ကျိုးလဲမြင်တယ်နာယုရဲ့မမြင်စင်ရတာဘူးလဲမြင်ပြစ်မြင်မြင်သွားတယ်နာယုကလွတ်တာကမမြင်နိုင်ဘူးလားနာယုကလွတ်တဲ့နိဗ္ဗာန်လဲရောက်မသွားနိုင်ဘူးလားရောက်သွားနိုင်တယ်တရားချမဲ့လက်ကျူကြအနိစ္စသင်တုနိစ္စပြောင်းရောက်တဲ့နိစ္စသူကောင်းကို ဘုမာလေးချင်းပြုပြင်ကေကဲပါသောကြောင့်ကျိုးမပြေယုံနာတော်သာသွန့်ခွာပြေယုံနာတော်သာသွန့်ခွာပြေ တစ်ဖက်အာယုဝင်ပြေကိုဒုက္ခဖြင့်ဒုက္ခပြောင်းရောက်တဲ့ဒုက္ခသုကောင်းကိုပုံပါလီခြင်းပြုခြင်းကေသေပါသောကြောင့်ကျူးမပြေသေပါသောကြောင့်ကျူးမပြေ ယုံနာဒေါသစွန့်ခွာပြေယုံနာဒေါသစွန့်ခွာပြေတစ်ဖက်အာယုံဝင်ပြေကိုတစ်ဖက်အာယုံဝင်ပြေကိုအနတ္တထင်တို့အတ္တပြောင်းအနတ္တထင်တို့အတ္တရောက်တဲ့အတ္တသူကောင်းကိုဘုံမာလီချင်းပြုပြင်ကေဘုံမာလီချင်းပြုပြင် ကင်းပါသောကြောင့်ကျိုးမပြေယုံနံဒေါသစွန့်ခွာပြေတစ်ဖက်အာယုဝင်ပြေကိုအနိစ္စလို့မြင်ပြီးအနိစ္စဆိုတဲ့အယူမှပျောက်သွားပြီလား အဲဒီအနိစ္စဆိုတဲ့မမြဲတာမြင်နေတဲ့ပုဂ္ဂိုလ်ဒီအဆိုးအကောင်းဆိုတဲ့ကုသိုလ်အကုသိုလ်ကကင်းမနေဘူးလားကိုကောင်းကောင်းမနေဘူးလားမမြဲတာကိုမြင်နေတဲ့အတွက်ကြောင့်နိစ္စဆိုတဲ့အယူမြဲတယ်ဆိုတဲ့အယူလည်းပျောက်တယ်အဆိုးအကောင်းဆိုတဲ့ကုသိုလ်အကုသိုလ်ကမကုန်ဘူးလားအဆိုးကောင်းကုန်တဲ့အတွက်ကြောင့်ပြုပြမှုဆိုတဲ့ပုံညာပိသင်္ကာရအပိသင်္ကာရအပုံညာပိသင်္ကာရအပိသင်္ကာရကင်းမသွားဘူးလား ပြုပြင်မှုကင်းတယ်တဲ့ကုသိုလ်အကုသိုလ်ကင်းတယ်အဘိသင်္ကာရကင်းတယ်ကုသိုလ်အကုသိုလ်ဆိုတဲ့အပြစ်ကိုမြင်နေတဲ့ကြောင့်ကုသိုလ်အကုသိုလ်ကင်းရင်ပြုပြင်မှုကင်းတယ်ပြုပြင်မှုကင်းရင်နောက်ဘဝအတွက်ခန္ဓာနာယုတ်ကအကျိုးဖြစ်နိုင်ပါမလားပြုပြင်ကင်းတဲ့အတွက်ကြောင့်နောက်အကျိုးမဖြစ်အဲ့ဒီအကျိုးနာယုတ်ကိုသွတ်ပြစ်တာဒီပဲလေဒုက္ခကိုသွတ်ပြစ်တာပဲလေဒုက္ခမှာလွတ်တာဒီပဲလေ မမြဲတဲ့နိစ္စမှာလွတ်တာဒီမြင်ရင်မြဲတဲ့နိဗ္ဗာန်ကိုညာမျက်ပြေးဝင်မသွားပြီဘူးလားပြေးဝင်သွားကြောင်းတစ်ဖက်အာယုံဝင်ပြေးကုန်ဆိုတဲ့ပြုပြင်မှုကင်းတဲ့အတွက်ကြောင့်အကျိုးမဖြစ်အကျိုးမဖြစ်တာဒီနာယုမဖြစ်နာယုဆိုတဲ့နာယုနာယုတရားနာယုဆိုတဲ့အပြစ်တရားကိုစွန့်ပစ်တာဒီနာယုမှာလွတ်တာဒီမြဲတဲ့နိဗ္ဗာန်ကိုရတာပါပဲတဲ့မြဲတဲ့နိဗ္ဗာန်ကိုရောက်တာပါပဲတဲ့ တစ်ဖက်အာယုံဝင်ပြေကုန်ဆိုတာနာယုရဲ့တစ်ဖက်နာယုမှာလွတ်တဲ့နိဗ္ဗာန်ကိုမညာဖြင့်ဝင်ပြေးပါတယ်တဲ့ဒါအနိစ္စနဲ့မဲ့ဝင်တယ်ဒုက္ခနဲ့လည်းမဲ့ဝင်တယ်ဒုက္ခကိုသွန့်ဖြစ်သည်နဲ့တပြိုင်တည်းဒုက္ခကလွတ်တဲ့နိဗ္ဗာန်ကိုဝင်ပြေးတယ်အနတ္တဆိုတဲ့နာယုကိုသွန့်ဖြစ်သည်နဲ့တပြိုင်တည်းပရမတ္တဆိုတဲ့နိဗ္ဗာန်ကိုရနိုင်ရောက်နိုင်တယ်အဲ့လိုရောက်ကြအောင် ရကြအောင်ဘာလို့ရမလဲမြင်တာကြားတာနာတာစားတာသိတာသိတာကိုမှတ်နေရမယ်မမှတ်ပဲမြင်နိုင်ပါမလား မှန်မှမြင်နိုင်တယ်မှတ်နေရမယ်မှန်မှမြင်နိုင်တယ်ဒါကြောင့်မှတ်ကြပါမြင်အောင်မှတ်မှတ်မှမြင်ပြီတဲ့ကြိုင်လိုက်ဆိုကြတတိတရားလက်ကင်ထားပါတတိတလုံးအခက်ဆုံးမှုတတိနဲ့ပဲနိဗ္ဗာန်မြင်လေ တတိတရားနဲ့သွားတာမှလည်းမှတ်တိုင်းတာအိတ်တာကုသသနာအကုန်လုံးမှနေတာဒီကိုမှတ်တာမဟုတ်ကိုမှဖြစ်တာမှနေတယ်ကိုမှဖြစ်တာဒီပရမကိုဆိုတာပညာကိုမှဖြစ်တာမှတ်လာတော့ဖြစ်လို့မှတ်တယ်จิตตามาဖြစ်တဲ့တိုင်းမှနေတာအမှန်အမှန်ဖြစ်တာကိုအမှန်တိုင်းမှလာရင် အမှန်မြင်မသွားပြီဘူးလား အမှန်မြင်သွားရင်အမှားတွေဘဝဆက်ဆက်တန်တရားဆက်ဆက်ကမှားလာတယ်အမှားတွေပျောက်မသွားပြီလားအမှားတွေပျောက်ပန်များလာရင်ဒုက္ခကလည်းလောပြီဆိုရင်နိဗ္ဗာန်ဆိုတဲ့အမြတ်ဆုံးအထူးဆုံးဆိုတဲ့ချမ်းသာကိုရောက်မသွားနိုင်ဘူးလားဒါအမှန်ကသွားရင် အမှန်ရောက် အမှန်ရောက်တော့နိဗ္ဗာန်ရောက်တယ်နိဗ္ဗာန်ရောက်အောင်မသေးမီမအိုမီ မနာမီအထုကြပါစို့လားအထူးပဲတိုက်တွန်းပါတယ် ဤသို့များများကြာနာသည့်ကုသိုလ်ကြောင့်ရဲ့ဒုဒုနဲ့မေဖို့နိဗ္ဗာန်ကိုရလွယ်ရောက်လွယ်အောင်အထုံနိုင်ကြပါစေကို